ညှင်းမဲ့ကြောက်တင်းတိတ်အစိုက်ဒီအညစ်အကြေးတင်းမတင်းကိုပဂရိမှမှာကြည့်ပြီးတော့ဒီအညစ်အကြေးတွေရှိလို့ရှင်ဒီအညစ်အကြေးတွေကိုရေဖြင့်လျှော်စေခြင်းသက်ဆိုင်ရာဆေးတို့ဖြင့်တုံလိန်ဆေးထိုးဆေးတို့ပြီးတော့ပဲဖြောက်ခြင်းအပြင်အညစ်အကြေးဖြူစင်စေပြီးတော့မျက်နာကြည်လင်လှပစေရသလို မိမိရဲ့စိတ်အစဉ်မှာလောဘဒေါသမောဟဆိုတဲ့ကိလေသာအငြိအကျေးတွေတင်မတင်ကိုသိရှိဖို့ရလဲမြတ်စွာဘုရားရဲ့တရားတော်ဒီဟုသောမှန်ပြင်းမှမိမိစိတ်အစဉ်ကိုတင်ပြီးတော့အငြိအကျေးတင်မတင်ကြည့်ပါတဲ့တကယ်လို့များစိတ်ထဲမှာလူကျင်တတ်မဲ့မှုလောဘအငြိအကျေးတော်၎င်း စိတ်ဆိုးစိတ်ပြမှုဒေါသအငြိကျေးတော်၎င်းမသိမှုမောဟအငြိကျေးတော်၎င်းထောင်လွှားတက်ကြွမှုမာနအငြိကျေးမနာလိုမှုအိတ်တာဝန်တိုမှုမစ္စရိယအငြိကျေးတွေအစရှိတဲ့အငြိကျေးတွေတင်နေတာတွေ့ရင်တဲ့ဒီအငြိကျေးတွေတင်နေရမြဆင်းရဲနေတာဖြစ်တဲ့အတွက်အဲ့ဒီအငြိကျေးတွေစိတ်အစဉ်မှတန်ရှင်းပြောင်းစင်သွားအောင် ပေးထားတဲ့နီး6ပါးမှာတနည်းနည်းနဲ့လျှော်ဆေးပြီးတော့ပြစ်ပါအဲဒါလို့စိတ်အစဉ်မှာများသောအဖြစ်တင်တတ်တဲ့အငြိအကျေးကတော့အဘိဇာအငြိအကျေးဝိသမလောဘအငြိအကျေးပြာပါဒဒေါသအငြိအကျေးမျိုးတွေဒါတွေပဲတဲ့အဘိဇာဆိုတာသူသူတို့ဘာပစ္စည်းကိုမိမိပစ္စည်းဖြစ်စေလိုသမှုရှိရှိကြံစီခြင်းဗျာပါရဆိုတာသူတစ်ပါးကိုဖျက်ဆီးလိုခြင်းသူတစ်ပါးပျက်စီးစေလိုတဲ့စိတ်ကောဒဆိုတာစိတ်ဆိုးတာ ဥပနာဟဆိုတာရညိုးဖွဲ့တာမက္ခဆိုတာသူတစ်ပါးကျေးဇူးကိုကျေးဇူးမတင်တဲ့အပြင်ကျေးစွတ်တာကျေးဇူးဖြစ်တာကျေးဇူးကမ်းတာပလာဒဆိုတာမိမိရဲ့မိမိတဲ့ဂုံကြီးတူတဲ့ပုဂ္ဂိုလ်ကိုတုပြိုင်တာအိတ်တာဆိုတာမနာလိုတာမစ္စရိယဆိုတာနှမျောတွန့်တို့ဝန်တို့တာမိမိနဲ့ ပတ်သက်သမျှကိုသူတစ်ပါးဆက်ဆံတာမနှစ်မြို့တာမကြိုက်တာမာယာဆိုတာမိမိမှာရှိတဲ့အဖြစ်ကိုဖုံးထားလို့စိတ်သာထယဆိုတာမိမိမှာမရှိတဲ့ဂုဏ်ကိုရှိလေဟံဝါကြွားလို့တာဟန်ဆောင်လို့တာထံပဆိုတာမန်ခက်ထံတာသာရံပဆိုတာသူတစ်ပါးတဲ့တဆင့်ကဲပို့ပြီးပြုလို့တဲ့စိတ် မဒဆိုတာမန်ရစ်တာ မာနဆိုတာမာနကြီးတာအတိမာနဆိုတာအလွန်မာနကြီးတာပမာဒဆိုတာကုသိုလ်တရားတွေမိတာဒါတွေစိတ်အငြိကြီးတွေပဲတဲ့36ပါးထောက်ပြထားတော့လည်းပဲအဲ့ဒီထောက်ပြထားတဲ့36ပါးကစိတ်မှာတင်တတ်တဲ့တင်လွယ်တဲ့အငြိကြီးမှုထောက်ပြထားတာ တင်လဲတဲ့အညစ်အကြေးမဟုတ်တော့လည်းပဲမထင်မရှားတင်တတ်တဲ့တခြားအညစ်အကြေးတွေလည်းပဲစိတ်ကိုညင်မဲစေကြောင်းဥပကိလေသာတရားတွေပဲတဲ့ဒီညင်မဲတွေမတင်အောင်ကျော်စေးတုတ်တင်မှာအဲ့ဒါလိုက်ပြီးဆိုရမယ်စိတ်ညင်မဲကြောင်းဥပကိလေသာတရား16ပါးသူပစ္စည်းကိုရလို့အဘိဇ္ဇာ အလိုကြီးကဝိသမလောဘအကျိုးဖြက်လိုခေါ်ဆိုပြပါစိတ်ထိုးကကောဓာမှတ်လေပါသို့သူပစ္စည်းကိုအလိုကြီးကဝိသမလောဘ ယံညိုဖွဲ့ကဥပနာဟာယေစုဖြက်တာမေခမှတ်ပါဂုံဤရှင်တုပြိုင်မှုပလာတာ လိုခေါ်ဆိုကြည်အိတ်သာသို့ နှမျောလေပိမစ္စရိယာမိမိပညာဖုံးထားမာယာဘုံမရှိပြန်ရှိဟန်ဖောင်းငါဟုတ်ဖို့ကမှတ်ကြသာထေယဟုတ်ဖို့ကမှတ်ကြသာထေယသို့ ဥဒက်ကျေပူပြုလိုတာရံပါဖောင်လွားမာနရိကမဒံဖောင်လွန်သည့်အတိမာနသာကုသိုလ်များမိများပမာဒံသို့ 16ပါးစိတ်အားမဲ့စေဝဋ္ဌတုံမှထုတ်ပြသလေကိလေမှန်သမျှကြံရတာတွင်သူတို့လည်းစိတ်မဲညစ်ကြစေသူတို့လည်းစိတ်မဲညစ်ကြစေ ဘယ်နှပါလဲ36ပါဟုတ်ကဲ့လားစိတ်ညစ်မဲ့ကြောင့်ပက္ကလိတာ36ပါဘာတွေဘာတွေတော့ဒီမှာ မဒပမာဒဟုတ်ကလားမာနအတိမာနမဒပမာဒအဲ့ဒီတကအဘိဇာယေဝိတမလောဘယေဗျာပါဒကောဒဥပနာဟအဲ့ဒါတွေပြင်းပြင်းပြောခဲ့ပြီနော်ပြီးတော့ဗာပြောခဲ့ပြီလေမေခပလာဒပြောခဲ့ပြီနော်ဟုတ်သလားပြီးတော့ဗာပြောခဲ့ပြီလေအိဒါမစ္စရိယ ဟုတ်လားအဲ့ဒီအိတ်တာမစ္စရိယကို ပြောနေပြီတဲ့အိတ်တာဆိုတာဘာပါလိမ့်မလဲမနာလိုတာမစ္စရိယဆိုတာနှမျောတွန့်လို့တာတဲ့မစ္စရိယကိုအတိဘယ်ပြည့်စုံအောင် ပြောရင်မိမိနဲ့ပတ်သက်တာကို သူတို့ဘာဆက်ဆံတာမနှိမ့်မြို့တာဒါမစ္စရိယ အဲဒါလိုပြောမှအတိပဲပြည့်စုံတယ်မိမိနဲ့ပတ်သက်တဲ့မျှကိုသူတို့ဘာဆက်ဆံတာမနှစ်မြို့တာမကြိုက်တာဟုတ်ကဲ့လားမစ္စရိယဆိုတာဘာလဲမနှစ်မြို့တာမကြိုက်တာတဲ့သဗံပတ္တိသာဓာရณะခမရတာမိမိဤစည်းစိမ်ဥစ္စာကိုသူတစ်ပါးတို့ဆက်ဆံမှု၌ပြီးမခံနိုင်ခြင်းလို့သာသူဆိုရတယ် အနေရကမိမိနဲ့ဆက်ဆက်ပတ်သက်သမျှကိုသူတို့ဘာတို့ဆက်ဆံတာမကြိုက်တာတဲ့မစ္စရိယကဘယ်နှမျိုးပါလဲ၅မျိုးပါလေပါလိမ့်မနော်အာဝါဒောစကုလံလာဘောအာဝါဒောစကုလံလာဘောဓမ္မောဝဏ္ဏစပင်သမံ အာဝါသောအာဝါဒမစ္စရိယ၎င်းကုလံသာကုလမစ္စရိယ၎င်းလာဘောသာလာဘမစ္စရိယ၎င်းဓမ္မောဓမ္မမစ္စရိယ၎င်းဝဏ္ဏဇဝဏမစ္စရိယ၎င်း၅မျိုးအာဝါဒမစ္စရိယဆိုတာကြောင်းအိယာနေယာအယိတ်အာဝါဒမှာဝန်တူတာတဲ့နှမျောတွန့်တူတာအိန္ဒိယမှာကြတော့ မိမိအိမ်ရှိကတစ်ပင်ရိတ် ကိုတစုံတယောက်လာခိုးလို့ရှိရင်ပဲမကြိုက်တဲ့လူမျိုးကရှိသေးတယ်ကိုယ်အိမ်ဝင်းထဲကတစ်ပင်မဟုတ်ဘူးကိုယ်အိမ်ရှိကလမ်းသေးကတစ်ပင်အဲ့ဒီအရိတ်ကိုတစုံတယောက်နေဘူးလို့လာဝင်ခိုးတာတောင်မကြိုက်တာရှိသေးတယ်သရိယခေါ်မလဲအာဝါဒမစ္စရိယမလွန်လွန်းဘူးလားအဲ့ဒီလွန်လွန်းတာမှာတချို့ကြတော့အကြောင်းရှိတယ် ဘလို့ကြောင်းရှိတယ်လဲလို့ဆိုတော့ဇတ်ဇတ်သူတို့ရှိမှာဇတ်နိုင်ဇတ်မြင်ကအမှန်ခွဲကြတယ်ဇတ်နိုင်ဇတ်မြင်အမှန်ခွဲကြတော့မိမိအိမ်ရှိမှရှိတဲ့တစ်ပင်ရဲ့အရေးကိုဇတ်နိုင်လူတယောက်ယောက်လာပြီးအရေးခိုပြီးဆိုလို့ရှိရင်တဲ့အဲ့ဒီတစ်ပင်အရေးဟာတဏှသွားတယ်တဲ့တဏှသွားတယ်ဆိုတာစိတ်တည်းရုပ်သွားတယ်တဏှတယ်ဆိုတဲ့ဗမာစကားရှိလားရှိတယ်နော် သနဆိုတာဘာပြောတာอืมတခြားအတိတ်ပဲနဲ့ဖွင့်သားမအောင်ဘုန်းကြီးဖွင့်ပြီးသားအတိတ်ပဲနဲ့မဖွင့်ပါနဲ့အဲသနဆိုတာဘာဖြစ်သွားတာယုံညံ့သွားတယ်ဟုတ်တယ်မဟုတ်လားသနဆိုတာယုံညံ့သွားတယ်တဲ့အဲ့ဒီတပင်ရိတ်ဟာတပင်ရောတပင်ရရောယုံညံ့သွားတဲ့အခါကျတော့အဲ့ဒီဝင်ထိုင်သွားတဲ့နားသွားတဲ့ပုပ်ကိုယ်တဲ့ဇက်မြင့်နဲ့မိမိကအဲ့ဒီတပင်ရိတ်ဝင်မခိုရတော့ဘူးတဲ့ခိုလိုက်ရင်ဘာဖြစ်သွားမှာဆိုတော့ အဲကိုယ်ပါကြက်တရေရုပ်သွားမဆိုလို့တဲ့အဲ့ဒါဘာအကြောင်းကြောင့်ပဲဖြစ်ဖြစ်အများဆိုင်တဲ့တစ်ပင်အရေးမှာဝင်ပြီးထိုင်လာတော့ဒါလက်ခံမှုမသိဘူးလားလက်ခံမှုသိတာပဲသဘောတူဖို့သိတာပဲအဲ့ဒါမတူနိုင်ဘူးဆိုတော့ဒါအာဝတ္တမစ္စရိယတချို့တချို့မြတ်စွာဘုရားတရားတွေအလွန်အကျွံလိုလိုပဲ ဟောပြခဲ့ရတယ်တွေရှိတယ် အဲ့ဒါတွေဟာမြန်မာပြည်နဲ့ဆိုလို့ရှိရင်တော့ဒီတရားတွေမြန်မာပြည်အခြေအနေနဲ့ကြည့်ရင်တော့ဟောဖို့မလိုတဲ့တရားတွေဒါပေမဲ့အိန္ဒိယနဲ့ကြတော့သူဟာဟောဖို့လိုလို့ပဲမြတ်စွာဘုရားဟောခဲ့ရတာအိန္ဒိယလူမျိုးကအမတန်လောဘဒေါသမောဟကိလေသာပြင်းထန်ထူရောတဲ့လူမျိုးပဲဒီထက်အိန္ဒိယသားများပါနေမလားမသိပါတော့ပါမှာတမောင်နော်ပါရောပါဖြစ်လက်ကဲဟုတ်တာပြောရတာမဟုတ်လား ဘုန်းကြီးကထင်တယ်မြတ်စွာဘုရားမြန်မာပြည်မှာသာပွင့်ရင်တော့တရားတော်တွေဒီလောက်မများဘူးလို့ထင်တယ်ဟိုဟာစီကံတရဒါစီကံတရဟိုဟာသုံးမရဒါသုံးမရနဲ့မြန်မာပြည်မှာဆိုလို့ရှိရင်ဒီလောက်စီကံတရသုံးမရတာတွေဒီလောက်များမှာမဟုတ်ဘူးဘုန်းကြီးအရင်ကလည်းပြောပြပါတယ်ဒီအိန္ဒိယဒီအိန္ဒိယသားတွေရဲ့စိတ်ဓာတ်ဒီထက်ပြီဆိုလို့ရှိရင်လည်းအိန္ဒိယသားကတော်တော်ကိုထက်တာ တခြားတခြားနိုင်ငံသားတွေမမီလောက်အောင်ထက်တာ။အော်ဗုဒ္ဓမြတ်စွာဘုရားကြည့်လေ။မြတ်စွာဘုရားလောက်ထက်တဲ့ပုဂ္ဂိုလ်ကဘာရှိပါ့မလဲ။အဲထက်ပြီဆိုလို့ရှိရင်လည်းအဲ့လောက်ကြောင်ထက်တာ။ညံ့ပြီဆိုလို့ရှိရင်လည်းပဲသိညံ့တာ။ညံ့တာကညံတုံးတာရောဗာလဲစိတ်ထားညံ့တာရောဟိုဘုန်းကြီးအိန္ဒိယထဲမှာနေတော့ကမုဇဘတူဆိုတဲ့မြို့ကနေပြီးတော့ယထာစီးလာတာသင်္ကတနဂို သင်္ကသနဂိုကြီးကပြန်လာတာဘုန်းကြီးတို့တရားတော်မှာတွေသင်္ကသနဂိုကြားဘူးလားသင်္ကသနဂိုဆိုတာပါလောက်တာလေမြတ်စွာဘုရားတာဝတိန်နာကတာဝတိန်နာနတ်ပြည်မှာဘယ်နှဝါမြောက်မှာဝါဆိုတာခွန်နှဝါမြောက်ဝါမှာမြတ်စွာဘုရားတာဝတိန်နာနတ်ပြည်မှာဝါဆိုတယ်တဲ့ဟုတ်ကဲ့လားဝါဆိုပြီးတော့အဲ့ဒီမှာမြတ်စွာဘုရားဘာလုပ်ကြလဲမေတော်မိနတ်သားကနာမည်လားနာမည်ကဘယ်သူတဲ့လား မောင်တို့နာမည်ဘယ်သူလဲဟမ်ဟောရဘဟုတုတလည်းများလိုက်တာပါလားဒါတွေသိဖတ်ကြရမယ်နော်မြတ်စွာဘုရားရဲ့မေတော်နတ်သားလေမေတော်မာယာကမြတ်စွာဘုရားဖွားပြီးတော့ခொနရက်ရှိတော့နတ်ရွာဆံကန္တော်ကုံဟုတ်ကဲ့လားကန္တော်ကုံပြီးဘယ်မှာသွားဖြစ်တယ်လဲနတ်ပြည်မှာဟုတ်လား နတ်ပြည်မှာသွားပြီးနတ်သားဖြစ်တယ်တဲ့ခံကြဘူးလားလူပြည်တုန်းကတော့အမျိုးသမီးနတ်ပြည်ကြတော့ဟွန်းမကောင်းလားနတ်သားသွားဖြစ်တယ်တဲ့နာမည်ကပန်တုတ်ပန်တုတ်တိတနတ်သားတဲ့ပန်တုတ်တိတနတ်သားတဲ့နာမည်ဘယ်သူလဲတော့ပန်တုတ်တိတနတ်သားတဲ့ခဏဝါမြောက်မှမြတ်စွာဘုရားတာဝတိန္ဒနတ်ပြည် ဝါဆိုပြီးတော့မေတော်ဖြစ်ခဲ့ဘူးတဲ့မေတော်မာယာဖြစ်ခဲ့ဘူးတဲ့တန်တုဒ္ဒိတာနတ်သားအမှုထပြီးတော့အဘိဓမ္မာတရားဟောကြားတယ်ဝါကျွတ်တဲ့အခါကျတော့တရင်ကျွလာပြည်နေမှာတာဝန်ဒိဏနတ်ပြည်ကလူပြည်ကိုဆင်းခဲ့တယ်တဲ့လူပြည်ဘယ်နေရာမှာဆင်းတယ်လဲဆိုတော့သင်္ကတ္တနဂိုပြည်မှာဆင်းတယ်တဲ့သင်္ကတ္တနဂိုပြည်မှာဆင်းတယ်အဲ့ဒီသင်္ကတ္တနဂိုဆိုတာ ခုတော့ရွာကြီးပဲရှိပါတော့တယ်မြို့အနေနဲ့တော့မဟုတ်ဘူးခေါ်တော့တော့သံကဆလို့တော့ခေါ်တော့ခေါ်သေးတယ်အဲ့ဒီမြို့ရဲ့တောင်အဲ့ဒီရွာကြီးရဲ့တောင်မလမကမှာဘုရားစေတီတော်တော်ကြီးကြီးရှိတယ်အဲ့ဒီဘုရားစေတီပြည့်ကြီးရှိတယ်ဘုရားစေတီပြည့်ကြီးနာမှာအတော့ကကြောက်တိုင်တတိုင်မထင်မရှားရှိတယ်အဲ့ဒီနေရာဟာမြတ်စွာဘုရားတာဝန်တိန်တော်နတ်ပြည်က ဆင်းရနေရပါပဲလို့အိန္ဒိယရှေးဟောင်းသုတေသနဌာနကသတ်မှတ်ထားတာပါပဲဟုတ်မဟုတ်ဆိုတာတော့ပြောနိုင်မှုပေါ့လေအဲ့ဒီနေရာဒီဖရာစေတီငုတ်တူနဲ့အတော့ကကြောက်တိုင်ကလည်းမပြီးမသားပါပဲအဲ့ဒါပဲရှိတယ်အဲညောင်ပင်တပင်ရှိရညောင်ပင်ကလည်းပဲသုတ်ချကြပါပဲဒီစေတီငုတ်တူပေါ်မှာလည်းပဲစစ်ပင်တွေညောင်ပင်တွေပေါက်နေပါတယ် ဘုန်းကြီးတို့တော့တော့တဲစရာနားစရာခိုးစရာမရှိပါဘူးအဲ့ဒီညောင်မင်းအောက်မှာပဲထိုင်ပြီးနေဆုံးစားခဲ့ရတယ်အခုဗမာတေကဖျားဘူးဖျားဘူးနဲ့36ရောက်ဘလောက်ညာလောက်နဲ့သွားကြတဲ့ပုံစံတွေအဲ့ဒီမရောက်နိုင်ကြပါဘူးဗမာတေဖျားဘူးသင်္ကတ္တနကိုရောက်တဲ့ပုံကိုအမှန်တရားရှားပါတယ်ဟို2500လုံးကသွားကြတဲ့ပုံကိုလည်းမရောက်ခဲ့မရောက်ကြပါဘူးသူလည်းမရောက်နိုင်ဘူးဘာကြောင့်လဲဆိုတော့သူကတီးခြားထင်းပြီးသွားတာ မရောက်ကြဘူးဘုန်းကြီးတို့ကတော့အေးဆေးလျှောက်လဲတာဟုတ်အဲ့ဒါနဲ့အရိယာပြန်လာလို့ယထာရှိတဲ့အခါကျတော့ယထာပေါ်မှာအိန္ဒိယကတယောက်အပလည်းပဲသူကအပအတလတ်ပါပဲဒီထက်တန်းကားတွေကဆိုကြပါစို့တတရရပဲအနောက်တိုင်းသားဝတ်စုံနဲ့အကြနာပဲဘုန်းကြီးနဲ့မျက်နှာချင်းခံခုံကြတယ်ခုံခုံကြတဲ့အခါကျတော့စကားစနီးပြောလာသူလည်းအင်္ဂလိပ်စကားလည်းလည်းဝေါ်ဝေါ်ပြောတတ်တယ် ဆာဘုန်းကြီးတို့နှစ်ယောက်စကားပြောနေတာကိုဘေးနာကခုံကကလာကြီးတွေကလမကြီးတွေကနားလဲမလဲပဲနဲ့အာယုံစိုက်ပြီးနားထောင်နေကြတယ်ပြောရင်ပြောရင်နဲ့ဒီကလာကဘုန်းကြီးကြီးမျိုးလာတယ်ဒါနဲ့ပဲနောက်ကြတော့သူကပ္ပိယလိုက်တယ်လူရှိတာပြောပါဆောင်ရပိရိယရေးပိရိယရေးတမ်းရရေးနဲ့လူရသူလောက်ပြတယ်တဏှာဘုဒ္ဓတဏှာကြတော့ မကလားကတော့သူဟိုတိုင်းလောက်ရှိမှာပဲအလဲ35လောက်ရှိလိမ့်30 35ပေါ့လေဘုန်းကြီးအဲ့ဒီတုန်းကတော့အသက်ဘယ်လောက်ရှိမလဲ33နှစ်လို့ထင်တယ်ဘုန်းကြီးတော့ဘုရားတပူဇာကြတော့သူဘုန်းကြီးတဲ့ရေသွားခပ်ပါအောင်မဲဆိုပြီးဘုရားသွားရေခတ်တယ်ရေခတ်တော့ဘုန်းကြီးရဲ့တပူပဲကြည်ပြီးသွားပြီးတော့အဲ့တပူတဲ့ရေအေးခတ်ပြီးထဲလာတယ်သူပြန်လာတဲ့အခါကျတော့ သူကဓာဘူးရေကမနှုတ်ထိုက်ပဲမနှုတ်ထိုက်တော့ဓာဘူးကရေကြာနေတော့သူ့ထိုင်ကုန်မှာဓာဘူးချလိုက်တာချလိုက်တော့ဓာဘူးကရေတွေကသူ့ထိုင်ကုန်မှာကြာပြီးကြာအဲဒီဓာဘူးသူရေတုပ်တုပ်ပြီးတော့ရေဆင်းအောင်တုပ်ပြီးတဲ့အခါကျမှဘုံကြီးသေးသူ့ထိုင်ကုန်မှာရေတွေသေးတာသူမသိဘူးရေတွေကြာနေဘုံကြီးကပြောတယ်နင့်ထိုင်ကုန်မှာရေတွေလို့ ပြောတော့အဲ့ဒီခါကျတော့ကြည့်လိုက်တစ်ချက်ခနဲ့ကြည့်လိုက်တော့ရေတွေတစ်ချက်ခနဲ့တွေ့လိုက်ချက်ခနဲ့တွေ့လိုက်တာနဲ့တပြိုင်တည်းတည်းသူ့ဘယ်ဘက်ကခုံမှထိုင်နေတဲ့သူကလည်းမတ်တရတာအဲ့ဒီငကုံကြားမှာရက်နေတာကိုထိုင်နေတဲ့အသက်60လောက်ကလာကြီးခေါင်းပေါင်းထားတဲ့ခေါင်းပေါင်းဖြတ်ခနဲ့ဆွဲယူလိုက်ခဲ့ပြီးတော့တောက်ပြလိုက်တာသူ့ခုံကရေတွေအဲသူ့ခုံကရေတွေတောက်ပြီးတဲ့အခါကျတော့အဲ့ဒီကလာကြီးကြည့်တော့မကြည့်ဘူးတသက်ပြစ်ပေးလိုက်တာကလာကြီးရင်ပတ်ဘုတ်ခနဲ့မှန်တယ် အဲတပည့်တော်ဆိုင်ဝင်ထိုင်နေတယ်အေးတော့ဟမ်ကလာကြီးကလည်းပြုံးလို့ကျဉ်တ်လေကဲအဲ့ဒီမှာကအိန္ဒိယစိတ်ထားမပေါ်ဘူးလားအိန္ဒိယစိတ်ထားတိတ်ပေါ်တာဟောကလာဟာသူ့တဲ့ဇန်နိုင်လေအနိုင်သားပဲလို့ယူဆထားလို့မလို့မခံလေးမခံစားအဖိုးလောက်ကြည့်တဲ့ကလာရဲ့ခေါင်းကိုခေါင်းမှာကြာကြာနာနာပေါင်းထားတဲ့ခေါင်းပေါင်းကိုယူကြည့်သူ့နေရာတုတ်တာအဲ့ဒါတောင်းတာလည်းမဟုတ်တောင်းမှန်းလည်းမဟုတ်ဘူး ပြီးတာနဲ့တခါရိုးသေးသေးပါပဲတွေးလိုက်တာကြည့်တော့မကြည့်နောက်ပြန်ဆက်ပြလိုက်တယ်ဘတ်နဲ့အဲ့ဒီစိတ်ထားအဲ့တော့ဟိုတယောက်ကလည်းပဲကျင်နာလို့ပြုံးလို့ပြုံးလို့ဆိုတာသူတို့ရဲ့လူမျိုးရဲ့ထုံးစံဒလိနဲ့ဇဝါဒအရာသင်ကြားထားတာကကိုယ့်ရဲ့အဆင့်မြင့်တဲ့လူကလုပ်ရင်ခံရမယ်ဆိုတော့အဲ့ဒီသင်ကြားထားမှုရှိပုံရတယ်။အဲကျင်နာစွာခံခြင်းဟာဒါမြင့်မြတ်သော သီခံခြင်းလို့များယူဆတာမသိပါဘူးပြောအောင်လို့အဲ့ဒါလို့အိန္ဒိယကစိတ်ဓာတ်ကရှိတာကိုကဲဗမာပြည်မှာအဲ့လိုလုပ်လို့ရမလားအဲအဖိုးကြီးကထားလိုက်လိုက်မှာမင်းကငါမီးလောက်ရှိတယ်ဒီကငါကောင်းမောင်းမြမင်းကယူလို့လားဆိုပြီးထထိုးလိုက်မှာပဲမဟုတ်ဘူးလားလောက်မှာအဲ့ဒါလို့အဲ့ဒါလို့ဒါကြောင့်ဘုရားရှင်လည်းပဲအိန္ဒိယပွင့်တော်မူမိတာနဲ့ပဲမောအောင်တရားဟောနေရတယ်ဒီစိတ်ဓာတ်တွေ နှိမ်သွားအောင်ဆိုပြီးဟောရတာဒါကြောင့်တရားတော်တွေဟာမများတယ်မဲ့နဲ့များနေအခုဆိုလို့ရှိရင်သံဃာနာတင်တဲ့စာအုပ်ကြီးနဲ့50တအုပ်ထင်နေရှိတယ်တရားတော်တွေအဲ့လောက်များတယ်ဒါတော့အဲ့ဒီထဲကအဲ့ဒီအိတ်တာမစ္စရိယမနာလိုတဲ့တရားဝန်လိုတဲ့တရားဆိုတာ အဲသူတို့စီမှာမြန်မာပြည်တဲ့ပိုးပြီးထူတတ်ပေါ်များတယ်အဲအိန္ဒိယသာစစ်စင်မဟုတ်ဘဲနဲ့အိန္ဒိယအနွယ်မျှသာဖြစ်တဲ့ဒီဟိုကပုံကိုယ်တွေကြတော့လည်းပဲဗမာပြည်ကပုံကိုယ်တွေတဲ့ပို့ပြီးတော့အိတ်တမစ္စည်းများတယ်ဗမာပြည်တောင်မှအိတ်တမစ္စည်းများလွန်လွန်လို့မလို့နေလို့မကောင်းလာတာအဲ့ဒါအဲ့ဒီတိုင်းအဲ့ဒီတိုင်းကြီးအဲ့ဒီတိုင်းကြီးတွေမှာဒီတဲ့အိတ်တမစ္စည်းများတယ်ဆိုတော့ ဘယ်လိုလုပ်နေခြင်းရာရှိပါဒါကြောင့်ဗမာပြည်လူဖြစ်ရတာဟာတိုင်းငယ်ပြည်ငယ်မထင်မရှားပင်ဖြစ်ရတော့လည်းပဲကိုယ်ဗုဒ္ဓဘာသာတရားကိုယ်လူမျိုးရဲ့ဓလေ့ထုံးစံကိုယ်လူမျိုးရဲ့ဇာတိစိတ်နေစိတ်ထားနဲ့ဆိုတော်တော်နေပြောတာပဲမဟုတ်လားတော်တော်နေပြောတယ်ဘုန်းကြီးဥဒ္ဒလောကတဲ့ရင်ကကလကတ္တမှာ သောတတဗမာဗမာကျောင်းမှာသတင်းသုံးတာပါနောက်တော့ဘုရားကရာမှာသတင်းသုံးပြီးတော့ကွယ်လွန်ပြန်တော်မူသွားတယ်အဲသူကဘယ်နဲ့ပြောလဲလို့ဆိုတော့ဥဇနကတဲ့အိန္ဒိယကိုလာရင်တဲ့ဒန္တန်လေးစိတ်ကိုဆင်းနေသူကလေးကတဲ့ အရှင်ဘုရားတဏ္ဍာမှာရှိတဲ့ဗြမဇိုတရားတွေအကုန်လွှင့်ပြခဲ့ပါတဲ့ဒီလိုမှရှင်ဘုရားအိန္ဒိယနေဖြစ်တယ်သူပြောတာအဲဘုန်းကြီးမှတ်မိနေတယ်ဒီဘုန်းကြီးတော့ပြန်တော်မူသွားတယ်ဘယ်လိုပြောလဲဒါနလေးစိတ်မှဆင်းမိခဲ့တာတဲ့အရှင်ဘုရားမှာရှိတဲ့ဗြမဇိုတရားတွေအကုန်လွှင့်ပြခဲ့ပါတဲ့အဲ့ဒါဟာတွေရှိရင်ရှင်ဘုရားအိန္ဒိယမှာနေမရဘူးတဲ့ဗြမဇိုတရားတွေကပါတယ်လဲ မေတ္တာကရုဏာမုဒိတာဥပေက္ခသူများဘောမေတ္တာထားနေလဲနေလို့မရဘူးတဲ့သူများဘောသနာနေလဲလဲနေလို့မရဘူးတဲ့သူများချမ်းသာတာဝမ်းသာနေရုံနဲ့လည်းနေလို့မရဘူးတဲ့အဲသူကံပဲဆိုလို့လည်းနေလို့မရဘူးတဲ့ဟုတ်လဲဟုတ်တယ်အာသူတို့လိုပဲကိုကပြန်ပြီးချိန်နိုင်၆နိုင်ခိုင်းနိုင်ဟောင်းနိုင်မှနေလို့ရတယ်ဒါကြောင့်တချို့နေရာတွေမှာဆိုလို့ရှိရင် စိတ်မဆိုးပေမဲ့လို့စိတ်ဆိုးခြင်းအောင်ထောင်းပြီးတော့ချိန်ချောက်ခိန်ဟောက်ပြီးအော်ငေါက်လိုက်ရတယ်အဲဒါလို့ဆိုရတယ်ပြီးတော့လူကျင်တတ်မဲ့လောဘကလည်းတော်တော်များတာကိုတရားဗမာတရားရွှေဘောဥဟာတပဆိုတာဒီကလည်းဓမ္မဂတိကလုံနေတာပေါ့လေဓမ္မဂတိကအကျော်ပေါ့ရှိကမဖြစ်ခင်ကစစ်ပြပြီးကရော ဒါပေမဲ့နောက်ပိုင်းတော့ဘယ်သူမှသူဟောတာပြောတာလက်မခံတော့ပါဘူးကောင်းကောင်းတော့အဲသူကအိန္ဒိယသွားတော့အင်္ဂလိပ်စကားလည်းမတတ်ကလားစကားလည်းမတတ်သွားတာကလည်းတယောက်သေးတယ်အဲသွားတာတော့အစုဝေးနေတယ်ဒါပေမဲ့တနေရာကြတော့ယထာဆင်းရမှာဆင်းရမဲ့ဘုရားသူကမဆင်းမိဘူးလေအိပ်ပြောနေထမရဲ့အဲသူ့အစုဝေးကဆင်းရမဲ့ဘုရားဆင်းသွားသူ့လည်းမေ့သွားကြတော့သူကယထာနောက်ပါသွားတယ် ပါသာရနောက်သုံးလေးဘုဒ္ဓလွန်မှမတတတနဲ့အနာကလားတွေမေးကြည့်တဲ့အခါကျတော့သူဆင်းရမယ့်ဘူးဆိုတာလွန်ခဲ့ပြီဆိုတာသိတယ်ဒီတမအိုက်ဘုဒ္ဓသူဆင်းလိုက်တယ်ဆင်းပြီးတော့ခက်နေတယ်ဟိုဘုဒ္ဓပြန်မို့ရယထာဘယ်မှာရှိတယ်လဲဘယ်ချိန်ရှိတယ်လဲအဲ့လိုကလည်းမမေးတတ်တော့သူအကြက်ရိုက်နေဒီခါမှသူတင်ခနုပတ္တိညာနဲ့အကြံပေါ်တယ်ဘာလို့တလဲလို့ဆိုအိတ်ထဲကဆယ်ရန်တရွဲ့ဆွဲထုတ်လိုက်ထည့်ပြီးတော့ အဲ့ဒီဘုဒ္ဓတဲ့ကကလတော်ထဲမှာဆယ်ရန်လက်ကျညှက်ပြီးတော့လူကြားတဲ့ကဆယ်ရန်မြောက်ပြပြီးတော့ဟေးငါဘယ်ဘုဒ္ဓကိုလိုက်ပို့နိုင်တဲ့ကလာရှိလို့ရှိရင်လာကွာတစ်ဖက်ပေးမယ်လို့ဩတယ်လေအဲ့မှာသူဗမာလိုအဲ့လိုဩတာတဲ့အဲ့လိုဩတော့အစင်းနဲ့ပဲဗမာစကားတတ်တဲ့ကလာတွေဆိုတာအိန္ဒိယမှာပြည့်လို့ကိုအဲကလာတယောက်ကလာပြီးအာ ဘုန်းကြီးကျွန်တော်ပို့ပေးမယ်အဲ့ဒါလာလိုက်ခဲ့ဆိုပြီးလက်မှတ်ပါယူပြီးတော့အဲသူသိရမယ်ဘူတာပြန်ပြီးတော့ပို့ပေးလိုက်တယ်တဲ့ငွေ30ရသွားတာပေါ့လေဗမာဆိုလို့ရှိရင်ဘယ်အဲ့လိုလုပ်မလဲတကယ်လို့သနာလို့ပို့အောင်တော့ဒီငွေ30တော့ယူမှာမဟုတ်ဘူးဗျာအဲ့ဒါလောက်သိုးတာပဲအဲ့ဒါလောက်သိုးတော့အဲ့လိုအဆိုးတွေရှိတယ်လို့အကောင်းကြတော့လဲခုနပြောလို့ဘုရားရှင်တော်မြတ်ဖရာလို့ပုံကိုယ်တွေ မဟာတမဂန္ဒီလိုပုံကိုယ်တွေဒိဋ္ဌိကျဲပုံကိုယ်တွေအကောင်းဒိဋ္ဌိကျဲပုံကိုယ်တွေပေါ်တာပဲညာအဲ့ဒီမှာစိတ်နေစိတ်ထားအထက်အောက်ကွာဟလွန်းတယ်လို့စီးပွားရေးကလည်းပဲအထက်အောက်သိပ်ကွာဟတာပဲမရှိတဲ့လူကပလက်ဖောင်းပေါ်မှာပဲအိမ်လုပ်ပြီးဒီပေါ်မှာပဲနေဒီပေါ်မှာပဲအိမ်တော်ကြဒီပေါ်မှာပဲကလေးအဲရတောင်းတဲ့အခါတောင်းစားအလုပ်ရတဲ့အခါလုပ်အဲ မိုးဆိုလဲဒီပေါ်နေပူလဲဒီပေါ်ကလကတ္တမှာရောဘုံမေမှာရောများသောအားဖြင့်ကလကတ္တမှာများရှိတဲ့ပုဂ္ဂိုလ်ကြတော့ချမ်းသာလိုက်တာအိမ်ကြီးရခိုင်ကြီးနဲ့ဟိုအလူဒါတန်းနဲ့ဒီလိုလုပ်လဲမကုန်နိုင်ဘူးသူတို့အဲ့ဒါလိုအများကြီးကွာဟာတကယ်တော့အဲ့ဒီအိန္ဒိယနိုင်ငံကြီးကကွန်မြူနစ်နိုင်ငံဆိုရှယ်လစ်နိုင်ငံဖြစ်ဖို့ကောင်းတာမဖြစ်ရဘူးအဲ့ဒါလို့ဆိုတဲ့ထဲက မြတ်စွာဘုရားလက်ထက်ကသိုးတာတခုတွေ့ရသေးတယ်ဒီအိဒ္ဓာမစ္စရိယသူတစ်ပါးကောင်းစားချမ်းသာတာမနာလိုတာမိမိနဲ့ပတ်သက်တာကိုသူတစ်ပါးဆက်ဆံတာမနှိမ့်ညိုတာ မကြိုက်နိုင်နဲ့ဆိုတော့အိဒ္ဓာနဲ့မစ္စရိယဘုန်းကြီးဒီအိဒ္ဓာမစ္စရိယအစကပြောခဲ့တဲ့ဇံဘုကဇလန်းလိုပဲဇလန်းအစကတော့အတူတူပဲ ဘုန်းကြီးတစ်ပါးကြောင်းထိုင်နေတာသူရွာနဲ့သူနဲ့အဟုတ်သူကြောင်းလကနဲ့သူနဲ့အဟုတ်နောက်ယဟန္တာအာဂန္တုတစ်ပါးကြွလာတော့အဲဒီယဟန္တာအာဂန္တုကိုရွာကကြီးညိုကြတယ်ကြောင်းတကာလည်းပိုးကြီးညိုတယ်ဒီကတော့အဲဒီယဟန္တာအာဂန္တုရွာထဲလာလို့ဆုံးမလောင်းပြီးယဟန္တာအာဂန္တုကပြန်သွားတော့အဲဒီကြောင်းမှာပဲတဲ့ညနေကျတော့ကြောင်းတကာကလာပြီးပြင်းတယ် ရှင်ပြတပည့်တော်ဘုန်းကြီးနဲ့နှက်ပြန်ကြတော့တပည့်တော်အေးမဘုံမိတ်ကြပါဘုရားပင့်ပင့်တော့ယန္တာအာဂန္ဓုကလည်းအာဂန္ဓုဆရာတော်ကလည်းပဲစိတ်စိတ်နေပြီးလက်ခံလိုက်မလိုက်တော့တခါလဲပြန်သွားရဟိုမှအိမ်မှာချက်ပြုတ်ကြော်လော်ပေါ့လေမနဲ့ကြတော့ညရတဲ့ကကျောင်းနိုင်ဘုံကြီးကစဉ်းစားတယ် ဒီဘုန်းကြီးရောက်လာတော့ငါတောင်ဘီမဆိုင်ကြတော့ရွာသူရွာသားတွေရောငါကြောင်းတကာရောဒီဘုန်းကြီးပဲသူတို့ပို့လို့ကြည်ညိုနေကြတယ်တကယ်လို့သာဒီပုဂ္ဂိုလ်ဟာငါကြောင်းဆက်နေမဲ့ဆိုလို့ရှိရင်တော့ငါဘယ်သူမှကြီးဆိုင်ကြတော့မှမဟုတ်တော့ဘူးအဲ့ဒါလို့ဆိုပြီးတော့အာဂန္ဓုပေါ်မှာလူတကာတကမှကြီးညိုတာကိုမနာလိုတဲ့စိတ်ဖြစ်တယ်တခါ မိမိရဲ့တက္ကဒကမကဒီအာဂန္တုဘုန်းကြီးကိုကြည်ညိုတာကို မနှစ်မြို့တဲ့ဘာခေါ်မလဲကုလမစ္စရိယဟုတ်ကဲ့လားတက္ကဒကမအမျိုးတက္ကဒကမမှာတက္ကဒကမကို သူတို့ဘာနဲ့ဆက်ဆံတာမကြိုက်တာမနှစ်မြို့တာကုလမစ္စရိယဒါဖြစ်တယ်ဖြစ်တော့ အဲ့တော့ဒီပုဂ္ဂိုလ်မြန်မြန်သွားအောင်မြင်မပဲယာနာမတော့မသိဘူးစိတ်ထဲမှာကြံစည်စဉ်းစားပြီးအိတ်တယ်အိတ်လို့လည်းမပြောပါဘူးတညလုံးတလူလူတလိမ့်လိမ့်နဲ့ဘာကြောင့်တော့အိတ်တာမစ္စရိယတရားနှိမ့်ဆက်နေလို့ဟုတ်ကဲ့လားပူလောင်နေတာအိတ်တာမစ္စရိယကပူလောင်နေဆိုလို့ရှိရင်လေတခါတရံသွေးပွက်ပွက်အောင်အောင်တော့ပူလောင်တာကြားဘူးလား သွေးပွက်ပွက်အာအောင်ပူလောင်တဲ့အိတ်တာမစ္စရိယဘုန်းကြီးတို့ပြိဿမကြဘူးလားသွေးပွက်ပွက်အာအောင်တောင်မှပဲပူလောင်တဲ့ကုလမစ္စရိယတဲ့ကြားဘူးသလားဘယ်မှာကြားဘူးတော့ဗါတဲ့ရွှေခွက်ကိုအဲရွဲကုန်တယ်ဗါဖြစ်တယ် အိတ်တာမစ္စရိယကြောင့်မဟုတ်ဘူးလောဘကြောင့်လောဘပူတာဟုတ်လားရွှေကပတ်ပေါ်မှာတတ်မဲ့တဲ့လောဘပူလောင်တာအဲ့ဒီလောဘလောင်တာလောဘမီးအမြိုက်ခံရလို့သွေးပွပွအာနာအခုကအိတ်တာမစ္စရိယမီးအမြိုက်ခံရလို့လောင်ပြီးသွေးပွပွအာယုံမကဘူးသေးတာမကြဘူးရင်ပြောရမလားဩခက်တာပဲဒီလိုဆိုလို့ရှိရင်ဒီတရားဘယ်တော့ဆုံးမလဲ ဒါတော့ဒါကသိတဲ့သိရတဲ့အချက်မို့ပြောပါဦးမယ်ဒါကမြတ်စွာဘုရားဟောဖို့ပါဠိတော်ဒေသနာမှာကိုတက်ရိုက်လာတဲ့အကြောင်းအရာအရှင်ဥပါလိမတိဆိုတာမြတ်စွာဘုရားလက်ထက်ကရှိတဲ့ဥပါလိနှစ်ပါဠိရှိတဲ့ဝီနီးမှာဧတရေရတဲ့ဝီနီးဆောင်ဥပါလိရဲ့နောက်တစ်ခုကရိုးရိုးဥပါလိပေါ့လေ ဝီနီးမှာဣတတဲ့ရတဲ့ဝီနီးဆောင်ဥပါလိကတော့တာကီဝိမင်းသား6ယောက်ယဟန်ပြုတဲ့အခါကျတော့အဲ့ဒီ6ယောက်ရဲ့သတ္တာတဲ့ဥပါလိကောင်းရိပ်ဆန်ရှင်သမာဥပါလိပေါ့သူကလည်းပဲ လိုက်ပြီးတော့ယဟန်ပြုတာတာကီဝိမင်းသား6ယောက်ကရှင်နုရုဒ္ဓာတို့ရှင်ကိမိလာတို့ အရှင်ဘဂုတို့အရှင်ဒေဝတတို့အရှင်အနန္ဒာတို့ပေါ့6ယောက်ကယဟန်ပြီးတော့သူတို့ရဲ့ဆတ္တာတိကလည်းနောက်ကလိုက်ယဟန်ပြီးတယ်သူတို့ရဲ့ဆတ္တာတိကဥပါလိနာမည်ဥပါလိဆတ္တာတိဆိုတာဟာဒါဇတ်နိုင်နေရပဲအခုနတာကိဝမင်းသား6ယောက်ကခတ္တိယဇတ်ဇတ်မြင်နေရပဲ ဟောဒီနေရာမှာကြတော့တမျိုးတွေ့ရပြပြီအဲ့ဒီတာဝန်မင်းသား6ယောက်ရဲ့အဲ့ဒီသတ္တလေးဥပါလိရဲ့မြတ်စွာဘုရားထံယဟန်ပြုပေးဖို့ခွင့်တောင်းဖို့သွားတဲ့အခါကျတော့ခိုးရောက်တော့တာကိမင်းသား6ယောက်ကမြတ်စွာဘုရားကိုဥပါလိကိုအရင်ယဟန်ပြုပေးပါဖရာတဲ့တတိတော်တို့ကိုနောက်မှယဟန်ပြုပေးပါဖရာတဲ့ဒီလိုလျှောက်တယ်။မကြောက်တော့ ဥပ္ပါလေးကဇန်နေနဲ့တပည့်တော်တို့ကဇန်မြင့်နဲ့တပည့်တော်တို့အရင်ယဟန်ပြုလို့သူကနောက်မှယဟန်ပြုရင်တဲ့သူကဝါငဲနေမယ်ဇန်နေနဲ့သူကဝါငဲနေတယ်ဆိုလို့ရှိရင်တပည့်တော်တို့ကမာနတက်နေအောင်မယ်တဲ့အဲဒါကြောင့်သူကတဏှာကြီးပဲဖြစ်ဖြစ်တပည့်တော်တို့တဲ့ တိတ်ခါကြီးပြီဆိုတဲ့အခါကျတပည့်တော်တို့ကသူ့ကိုဥချရမှာပါတဲ့သာသနာထုံးစံရဒီလိုဆိုရင်တပည့်တော်တို့မှာမာနတွေကျိုးကုန်ပါပြီတဲ့အစကတည်းကမာနကိုကိုကိုမှရှိတဲ့မာနကိုချိုးရင်လို့ဒါနဲ့အဲ့ဒီဥပါလိရင်ဆုံးချမ်းပြုပေးရတယ်အဲ့ဒီဥပါလိကနောက်ကြတော့ဝီနီးမှာဣတတဲ့ရတယ်ဝီနီးကြံကနေသူများတဲ့ပို့တတ်တယ်ဝီနီးတွေသူများတဲ့လိုက်ပြီးလိုက်နာတယ်ကျင့်ကြံတယ်ဒါကြောင့်မလို့ဝီနီးဣတတဲ့ရတယ် ထမသံဃာယနာတင်တဲ့အခါကျတော့ဝိနိပိဋကကိုသံဃာယနာတင်ကြတော့အရှင်ဥပါလိကမေးရတယ်အရှင်အနန္ဒာကဖြေရတယ်အမေးဖြေအဲဒါလိုလုပ်ရတယ်ဒါနဲ့အဲ့ဒါကဥပါလိတယောက်အခုဘုန်းကြီးပြောတဲ့ဥပါလိမဟုတ်ဘုန်းကြီးပြောတဲ့ဥပါလိကတော့သတ္တတွေကဖြစ်တဲ့ဥပါလိမဟုတ်ဘူးတထေးကဖြစ်တဲ့ဥပါလိဥပါလိတထေးဆိုတာအမနာနာမည်ကြီးတဲ့ဒီမျိုးမှာ ချမ်းသာလွန်းလို့ဒီတော့ဒီမြို့မှာပထမဆုံးရောက်တဲ့သာသနာကလည်းနိဂန္ဓသာသနာနိဂန္ဓသာသနာဆိုတာဒိဋ္ဌိပေါ့လေအများသိအောင်ပြောရမယ်ဆိုရင်နိဂန္ဓနာတပုဒ္ဒနာတရဲ့သားနိဂန္ဓဒီဥပါလိအကြောင်းမကျင်းမကျဲဘုန်းကြီးသာသနာရိပ်တာဟိတေတိဓမ္မယုံမှာညတရားဝဲတစ်ခါဟောဘူးလေဒီမှာနိဂန္ဓသာသနာကအရင်ဆုံးရောက်တော့ နိဂန္ဓတွေကိုဒီဥပါလိကကိုးကွယ်တဲ့ဒိဋ္ဌိတွေအမှန်တန်ကြီးကြီးညိုညိုယိုယိုသေးသေးနဲ့ကိုးကွယ်တဲ့ပစ္စည်းပစ္စည်းတွေလည်းလှူဒန်းနေထောက်ပံ့နေသူ့အိမ်ဟာဆိုလို့ရှိရင်နိဂန္ဓတို့ရဲ့ရေအိုးစဉ်တစ်ဖွဲ့ဖြစ်တယ်တဲ့ဒီလိုစာရေးတဲ့နိဂန္ဓတို့ရဲ့ရေအိုးစဉ်တစ်ဖွဲ့ဆိုတာဘာပြောတာနိဂန္ဓအစာအသားမရှိ အစည်းမရှိ လိုသလောက်လိုတဲ့အချိန်ဝင်ထွက်ချင်တဲ့အချိန်ထွက်စားချင်တဲ့အချိန်စားဒီလိုဖြစ်တာအဲ့ဒါတော့ကြောင်းညီညွတ်တာကိုဒါနဲ့မြတ်စွာဘုရားတရင်ကြတော့ဒီတထေဥပါလိယသူ့မှာသူ့ဆရာကြီးတွေတင်းထားတဲ့ဝါဒတွေဒီဝါဒတွေဟာဝါဒတွေအမဝါဒအမှန်တွေပဲလို့စိတ်ထဲမှာယူဆွဲထားတာကို ရည်ဆက်ထားတာမြတ်စွာဘုရားရဲ့အယူဝါဒတော်ကြားရတော့ဥပါလိစိတ်ထဲမှာကြံဖြစ်တယ်အမေဂေါရမကဒီလိုဒီလိုအယူဝါဒရှိတဲ့ငါသွားပြန်လိုက်ချင်တာငါဆရာကြီးရဲ့ဝါဒနဲ့ငါတတ်တာနဲ့ဝါဒနဲ့ပြန်လိုက်မယ်ဆိုလို့ရှိရင်ငါဂေါရမကိုနိုင်မှာအဲ့လိုစိတ်ထဲမှာဥပါလိယပေါ်တယ်ပေါ်တော့သူ့ဆရာကြီးတွေကိုခွင်းတောင်းတယ်သူဖရာကြီးတွေပေါ်တယ် အရှင်ဘုရားတို့တပည့်တော်ကောရမရှင်ကြီးကောရမနဲ့သွားပြီးတော့ဝါရပြိုင်မရစေရှင်ကြီးကောရမလောက်ဆိုလို့ချင်းတပည့်တော်ရဲ့ဆရာဘုရားများဖြစ်တဲ့အရှင်ဘုရားများနဲ့တောင်မပြိုင်တော့ပါဘူးတပည့်တော်နဲ့ပြိုင်လိုက်တာနဲ့ပဲရှင်ကြီးကောရမရှုံးမှာပါအဝေးကနေဘာမသိညာမသိနဲ့အထင်သေးတာလားအထင်ကြီးတာလားထင်သေးတာတော့မသိရင်အထင်သေးတယ်မသိရင်ထင်သေးတယ် ဘုန်းကြီးပြောတော့ပြောဘူးတဲ့ဒီပြိဿအဲ့ဒီပြောတော့ကပါလားမပါလားတော့မသိဘူးဘုန်းကြီးဩစတြေးလျမှာ chief တရားစခန်းမှာတရားပြတော့ဂျာမန်ဆရာဝန်တွေလာပြီးအထုတ်တဲ့ထဲမှာစာရေးဆရာဂျာမန်2ယောက်3ယောက်ပါတယ်အဲ့ဒါတယောက်ကတရားစခန်းပြီးတော့စာရေးတာဂျာနယ်တခုထဲမှာ body bomb ဆိုတဲ့ဂျာနယ်တခုထဲမှာစာရေးတာသူကမနဲ့ရေးလဲလို့ဆိုတော့ဗမာပြည်ကထေရဝါဒဗုဒ္ဓဘာသာယဟန် ဥဇဏကတရားပြတယ်ဒါကြောင့်မလို့တရားအထုတ်တဲ့လူများလိုတဲ့လူများလာပါလို့အကြောင်းကြားစာဖိတ်စာရလို့မလို့သွားပြီးတော့တရားအထုတ်ဖို့စီစဉ်တဲ့အခါကျတော့တဲ့သူဟာဇင်ကမထကိုနှစ်ပေါင်းများစွာအထုတ်ထားသူ ဖြစ်တဲ့အတွေ့တဲ့သူ့အတွေ့ဒီဥဇဏကရဲ့တရားစခန်းမှာအထုတ်လို့ထူးခြားမယ်လို့သူဘာတစ်ခုမှမယူဆခဲ့ပါဘူးတဲ့ သူ့အတွက်ဘာမှထူးခြားမယ်လို့ယူဆရပါဘူးတဲ့ဆိုလိုတာပါလေအဲ့ဒါအဲထင်သေးတာပါချီပါချက်ထေရဝါဒရာများလာပြီးဟုတ်ဒီဟာဒီတရားပြလေးပါလေးနဲ့လှုပ်လိုက်တာငါကဇင်းသမထနှစ်ပေါင်းများစွာအထုတ်ထားတဲ့လူဘာမှမဟုတ်ပါဘူးလို့ဒီလိုအောင်းမိတာတဲ့ဒါပေမဲ့သွားအထုတ်တဲ့အခါကျတော့ အံ့အားသင်လောက်အောင်သဘောကျစရာအချက်တွေဒီချက်တွေဒီချက်တွေတွေးခဲ့ပါတယ်တဲ့နောက်ဆုံးကြတော့ဘယ်လိုရေးလဲလို့ဆိုတော့ကမ္မထာနီလာပေါင်းမြောက်များစွာအားထုတ်နေကြတဲ့အနောက်နိုင်ငံမှာတဲ့ထေရဝါဒရဲ့ဒီတတိပဋ္ဌာန်ကမ္မထာဟာရှေးကြသလောက်ရိုးရိုးစင်းစင်းကလေးနဲ့အင်မတန်အရာရောက်တဲ့အတွက် အနောက်တိုင်းသူတိုင်းသားတွေနဲ့အသင့်လျော်ဆုံးနီလန်းပါပဲတဲ့အဲဒီလိုရေးတယ်ညပထမမှာတော့မသိတော့ဘာမှမသိတော့အချင်းသေးတယ်လက်တွေ့အထောက်ကြည့်တော့ဟဲဟဲကြည့်သွားတာအဲ့ဒါ तू तू နှစ်ပေါင်းများစွာအထောက်လာတဲ့ဇင်ကမ္မထာကြီးတောင်ပြစ်ပြလိုက်အနောက်တိုင်းသားတွေနဲ့အသင့်လျော်ဆုံးကမ္မထာမှာပဲတဲ့အခုဒီဥပလေးကလည်းအဲ့ဒီတိုင်းပဲ ဒါနဲ့သူ့ဖရာကြီးတွေကိုခွင်တော်တယ်ဖရာကြီးတွေကခွင်မပေးဘူးပရမတော့ပြောမှာပေါ့ဥပါလိရှင်ကြီးဂေါရမကမင်းနဲ့တောင်ပြိုင်လောက်တာမဟုတ်ပါဘူးသွားမနေပါနဲ့အနှုတ်ဆုပ်ကုတ်ဆုပ်ပါလို့ဒီလိုပြောမှာပေါ့ဒါပေမဲ့လို့ဥပါလိကအချိန်ငိမ်ထပြီးတော့တောင်းပန်တော့နောက်ဆုံးကြတော့သူကလည်းဝါရကလည်းသိပ်ပြန်ရင်တာကိုပိုက်ဆံကလည်းရှိအာအမှန်တရားတွေတွေ့ထားတဲ့သူတိဋ္ဌိဆရာဖရာကြီးတွေ ကိုယ်ွယ်ထားတဲ့ဆရာကောင်းတတိလည်းဖြစ်တာကိုဆရာကောင်းတတိဖြစ်ကြောင်းသူကပြခြင်းတာနောက်ဆုံးကျတော့အခုနလိုပြောမရတော့ပြောရတယ်ဘုရားကြီးကဥပလိမသွားနဲ့ရှင်ကြီးဂေါရမအာဝတ္တဏီမာယာတတ်တယ်အာဝတ္တဏီမာယာဆိုတာမင်းစိတ်ကိုလဲသွားအောင်လဲစားတတ်တဲ့မာယာတဲ့သူ့မှာတတ်တယ်တဲ့အဲ့ဒါသူလှည့်စားလိုက်ရင်မင်းမခံနိုင်ဘူးတဲ့ သူပါဠိကအမဲငါဆရာဖြိုက်တယ်ငါဒီလောက်တောင်ထင်သေးတာအထင်သေးတာငါလောက်ကိုပြရင်သေးတယ်သွားကိုပြရင်သေးတယ်ပြိုင်းကိုပြရင်သေးတယ်အဲလိုသူစိတ်ထဲဖြစ်ဒါနဲ့ဆရာဖြိုက်တယ်တားတာမနေဘူးဥပါလိကသွားတယ်သွားလို့မြတ်စွာဘုရားထံရောက်ရောက်တဲ့အခါကျတော့ဝါရပြိုင်တယ်ဝါရပြိုင်တော့ ပထမမြတ်စွာဘုရားတစ်ချက်ပြောလိုက်ကြရသဘောကျသွားပြီ။ဘာပြောလိုက်ပါသလဲဖေရမေးလို့မဖြစ်ဘူး။ဘာကြောင့်လဲဆိုရင်အဲ့ဒါပြောနေတရားသဘုတ်ဖြစ်သွားလဲဦးမယ်။မဟုတ်ဘူးလား။တရားကြီးတဲ့တရားလေးဝင်လို့အဲ့ဒီတရားလေးတဲ့နောက်ထပ်တရားလေးတစ်ခါဝင်နေလဲဦးမယ်။တစ်ချက်ပြောလိုက်တာနဲ့သဘောကျသွားတယ်။ဒါပေမဲ့ဥပါလိကဆက်ပြီးတော့သဘောကျပြီဆိုတာမြတ်စွာဘုရားမလျှောက်ဘူး။ဆက်ပြီးနားထောင်တယ်။ဘာကြောင့်လဲဆိုနားထောင်ကောင်းလို့တဲ့ မြတ်စွာဘုရားရှင်းလင်းဟောပြတာနားထောင်ကောင်းလုံးလို့တဲ့။ဒါနဲ့ဆက်ဆက်ပြီးတော့မြတ်စွာဘုရားဟောရှေ့တိုးဟောလေးပိုသဘောကြလေး။နောက်ကြတော့မြတ်စွာဘုရားရဲ့တတိတာဝကပထမအချက်ကလေးဖြစ်သွားတယ်။တရားပြီးတဲ့အခါကျတော့ဥပလေးကဥပါဒကမန္ဓာရေတုဗုဒ္ဓင်္စဓမ္မင်္စတန်ငင်္စဘုရားတရားတန်ခါယရဏသုံးပါးကိုယုံကြည်စိတ်ကကိုးကွယ်သူ ဥပါဒကလို့တပည့်အားမှတ်တော်မူပါဘုရားမြတ်စွာဘုရားလျှောက်တယ်မြတ်စွာဘုရားကဟဲ့ဥပါလိသင်ကတာမညလူမထင်မရှားလူမဟုတ်ဘူးဒီရာဇကြုံမြို့ပေါ်မှာတကယ်တထေးကြီးတကြွယ်ကြီးထင်ထင်ရှားရှားပုဂ္ဂိုလ်ကြီးလူတိုင်းသိနေတာအဲ့တော့လူတိုင်းသိတဲ့ထင်ထင်ရှားရှားပုဂ္ဂိုလ်ဆိုတာစင်စင်စားစားလုပ်ရတယ်မစင်မစားမလုပ်ရဘူးပြန်စင်စားအောင်သင်ဟာ နိဂန္ဓနာတဗုဒ္ဓဆရာကြီးတွေရဲ့တတိမဟုတ်လားအဲ့တော့တကယ်ပဲတင့်စိတ်ထဲမှာသဘောပေါက်မှပဲလက်ခံနေမှပဲနေလက်ခံပြီးတော့တို့များတတိအဖြစ်ကြီးညာဒီလိုဆိုရင်မဟုတ်သေးဘူးမြတ်စွာဘုရား၃ချိန်လောက်၃ချိန်ပဲဓမ္မရပြောတယ်အဲ့လိုစဉ်းစားအောင်ပါဠိစဉ်းစားအောင်ပါဠိမကြီးညာနဲ့အောင်တော့ထက်ခါထက်ခါပြောတယ်ခုပါဠိကဘယ်နဲ့ပြောလဲဆိုတော့မြတ်စွာဘုရားတဲ့ ရှင်တော်မြတ်ဖရာပထမဆုံးအချက်ရှင်းပြလိုက်ကြတဲ့ကတပည့်တော်အင်မတန်ကြီးကျဉ်းနှနှိမ့်ချိုက်သွားပါပြီတဲ့နောက်အချက်တွေနောက်အချက်တွေဟာတပည့်တော်အတွက်ဆိုရင်ရှင်းပြစရာမလိုသလောက်ပါပဲရှင်တော်မြတ်ဖရာနဲ့တရားသံဃာကိုယုံကြည်စောစောမြဲမြဲယုံကြည်မိပြီပါတဲ့သို့တော်လည်းရှင်တော်မြတ်ဖရာရှင်းပြတာနားထောင်အောင်တာနဲ့တပည့်နားထောင်နေတာပါတဲ့အခုဥပါလိစဉ်းစားအောင်တဲ့လို့ထင်ရှားတဲ့ပုဂ္ဂိုလ်ဟာ စင်စင်စားစားလုံးမတော်မယ်လို့ဆိုတဲ့စကားကြောင့်လည်းပဲမြတ်စွာဘုရားကိုတပည့်တော်ပိုချီညိုသွားပါပြီဘုရားတဲ့တပည့်တော်ဆရာဘုရားကြီးတွေဆိုရင်အဲ့ဒါလို့မဟုတ်ပါဘူးတဲ့တခြားတယောက်ရဲ့ဂုဏ်ကျေးဇူးကိုပြောပြီးဆိုလို့ရှိရင်အဲ့ဒါတို့ ပိတ်ပင်တားဖြစ်ပါတယ်တဲ့မြတ်စွာဘုရားတော့ဒီလိုမဟုတ်ဘဲနဲ့ကိုယ့်ကိုကြီးညိုကိုးကွယ်တယ်ဆိုတာတော့မှစင်းစင်းစားစားလုံးအောင်ဆိုတော့အင်မတန်ကြွားချနေပါတယ်ဒါကြောင့်ပိုးကြီးညိုပါတယ်ဘုရားနောက်ကြတော့မြတ်စွာဘုရားကဆုံးမလိုက်ရတယ် သူကနတ်ကြဘယ်လိုလျှောက်လဲဆိုတော့ဒိဋ္ဌိတွေကိုနိဂန္ဓဂိုင်းနာဒိဋ္ဌိတွေကိုသူ့အိမ်ကိုဒီနေ့ကစပြီးအဝယ်အထွက်မခံတော့ဘူးသူတို့ကိုမကြည်ညိုမကုတ်ဝယ်မစည်းကဆွမ်းမကမလူမနှမ်းတော့ဘူးလို့ဒီလိုတောင်လျှောက်တာလျှောက်တော့မြတ်စွာဘုရားကမဟုတ်ဘူးပါဠိသင်ယုံကြည်တာယုံကြည်တာတခြားထားဒိဋ္ဌိတွေရဲ့ထမင်းအိုးမခွဲနဲ့သူတို့ကိုလည်းလှူမြဲလှူတမ်းမြဲတာမြတ်စွာဘုရားဒီလိုအမိန့်ချမှတ်တယ်အဲ့ဒါနဲ့ ဥပါလိပြန်သွားရောပြန်သွားတဲ့အခါကျတော့တစ်မျိုးလုံးဟောအတောင်းနဲ့ဖြစ်သွားတယ်ဥပါလိနိဂန္ဓဂိုင်းနာဥပါလိယမြတ်စွာဂေါရမမြတ်စွာဘုရားရဲ့တပိသာဝကဖြစ်သွားပြီဖြစ်သွားပြီဖြစ်သွားပြီဆိုတာကြားကြတယ်ဥပါလိကလည်းအိမ်ပြန်ရောက်တော့အိမ်ပေါ်တက်ကြတဲ့ကတကားခုနှစ်ထရှိတာကိုသူ့အိမ်ကတထေးအိမ်ဆိုတော့တထေးအိမ်ကဘာကြောင့်တကားခုနှစ်ထရှိရတာ ဟမ်ကြောက်လို့ပေါ့မဟုတ်ဘူးလားဒါပဲပေါ့ပစ္စည်းဘောလို့ဒီလိုမဟုတ်ပါဘူးကြောက်လို့အဲ့ဒီတကစောင်းနေအကုန်မှားပြခဲ့တယ်မင်းတို့ဒီနေ့ကစပြီးတော့ဒိဋ္ဌိတွေနိဂဏဂိုင်းနာတွေငါအိမ်မဝင်စေနဲ့ဝင်လာရင်ဆွဲထုတ်အဲ့ဒါလိုအစစ်စစ်သူအမိန်ပေးပြခဲ့တယ်အဲ့ဒါလိုတရင်လဲကြာရောဒိဋ္ဌိတွေမနေနိုင်ဘူးဆရာကြီးကိုယ်တိုင်လာတယ်နိဂန္ဓာကြီးကိုယ်တိုင်လာတယ် တတိတွေနဲ့လာတော့ပထမတကားကနေပြီးစီးတာတယ်အဲ့မလာရဘူးတို့တတိကြီးကဒီလိုအမိန့်ချမှတ်သွားတယ်ဒါနဲ့နိဂန္ဓကြီးကတောင်းတော့ပါမှန်နဲ့မင်းတို့တတိပြောပေးပါကွယ်ကဲမရမလာရဘူးဆိုသူ့တွေ့ရုံလေးတွေ့ပြရစေအကြိမ်ကြိမ်ဖန်ဖန်တောင်းမှန်တဲ့အခါကျတော့ဥပါလိကဆင်းလာပြီးတော့ပထမတကားမှရက်တွေ့တယ်တွေ့ပြီးတော့ အဲ့ဒီတကားကြားထဲမှာပဲတကားကြားထဲမှာတကားတစ်ခုနဲ့တစ်ခုကြားထဲမှာအဆောင်ထိုင်စရာနေရာရှိတယ်နဲ့ဒူပါတယ်အဲ့ဒီနေရာထိုင်ဖို့လက်ညှိုးထိုးပြတယ်သူကအမြင့်ကထိုင်တယ်ဒီကလေးကမသက်သာတော့ဘူးနိဂန္ဓဘုရားကြီးစိတ်မသက်သာတော့ဘူးသွားပြီသွားပြီသွားပြီဒီလိုဖြစ်သွားတယ်အဲ့ဒါနဲ့ဥပါလိပြတဲ့နေရာဝင်းထိုင် ထိုင်ပြီးတော့ဥပါလိကိုပြောတယ်ဟဲ့ဥပါလိနင်ဘယ်လိုဖြစ်တာလဲ ငါတို့အစကမပြောဘူးလားရှင်ကြီးကောရမဟာအဝတ္တဏီမာယာတတ်တယ်နင်မသွားနဲ့မသွားနဲ့နင်အလှည့်စားခံရလိမ့်မယ်လို့ပြောတော့ဟောအခုနင်အလှည့်စားခံရပြီမဟုတ်လားတို့ပြောတဲ့စကားနားမထောင်လို့သင်ဒီလိုဖြစ်တာဥပါလိယဘယ်နဲ့ပြောလဲဆိုတော့အသင်နိဂန္ဓာတဲ့အဲ့ဒါလို့လှည့်စားနည်းမျိုးဆိုလို့ရှိရဲ့နော်တဲ့အကျိတ်အရာအထောင်မကအလှည့်စားခံရမှာတဲ့တဲ့ဟောကောင်းလားနော် အကျဉ်းရာထောင်ဘက်ကလက်စားခံကြပါတယ်တဲ့ဒီတော့နိဂန္ဓကမရမှန်းသေးတော့သူကအဖြူမဲ့တဲတဲကွက်ကွက်သိကျင်တာကိုသိကျင်တော့ gain ဥပါလိတခြားပြောမနေနဲ့သင်ဟာဒုတပြည်လားရှင်ကြီးဂေါရမတပြည်လားပြောသားအေးအဲသင်တို့ကြည်သိကျင်နေဆိုပြောရတာပေါ့ဥပါလိကဖောင်းကြောင်ထိုင်နေပြီမြတ်စွာဘုရားရှိရာဘက်ကိုလက်အုပ်ချီးပြီးတော့ မြတ်စွာဘုရားရဲ့ဂုဏ်တော်တွေချီးကျူးပြီးတော့ရှိခိုးတယ်တဲ့အဲဒါလိုလဲရှိခိုးလိုက်ပါရောအခုနနိဂန္ဓဟာချက်ချင်းသွေးတွေပွက်ပွက်အံပြီးတော့ဂျွန်းထုတ်ကြပါထိုင်တဲ့နေရာအဲ့ဒီတည်းမှာသူတပည့်တွေကအတွင်အတင်းပွေခေါ်ပြီးတော့အပြင်ထုတ်သွားအပြင်ထုတ်ပြီးတော့ဝိုင်းပြုစုကုသကြတယ်သွေးပွက်ပွက်အံပြီးတော့ပွက်ပွက်ဆူပြီးတော့အာနာ ဘယ်စိတ်ဓာတ်ကလောင်မြိုက်ပေးလိုက်တာအိန္ဒမစ္စရိယစိတ်ဓာတ်လောင်မြိုက်လိုက်တာမင်းပွဲပွဲဆိုပြီးတော့ကိုအန်ထွက်တာသူတို့ကိုလိုလက်သားလို့လည်းမရပါဘူးအဲတပည့်တွေလက်ထက်လည်းပဲအသက်ကုန်သွားတယ်အရိဏိကန္ဓအသက်ကုန်သွားတော့သူတို့ရာဇဂျိုက နေပြီးတော့ရာဇဂျိုနဲ့ရှစ်မိုင်ထမရဲ့ဝေးတဲ့ပါဝါမြို့လေးစီ အဲ့ဒီပါဝါမျိုးကတော့သူတို့နိဂန္ဓတို့အားကောင်းတဲ့နေရာကိုအဲ့ဒီကိုနိဂန္ဓကြီးရဲ့အလောင်းတဲသွားပြီးအဲ့ဒီပါဝါမျိုးမှာသူတို့တကြိုကြတာအဲ့ဒီတုန်းကပါဝါမျိုးမှာနိဂန္ဓတကြိုတဲ့အထိမ့်မှနေနဲ့အခုရှိတယ်ဒီပါဝါမျိုးလေးမှာဟိုကြောက်ဖြူတွေနဲ့နိဂန္ဓကြောင်းဆောက်ထားတာဂျိမ်းကြောင်းခေါ်တာပေါ့ဂျိမ်းဝါအခုတော့သူတို့သူတို့ဝါဒကိုဂျိမ်းဝါဒလို့တွင်းနေတယ်နိဂန္ဓတို့ရဲ့ဝါဒ အဲ့ဒီရေကြောင်းထဲမှာအများပူဇော်ကိုယ်ကိုယ်ဝယ်ဖို့ရအတွက်နိဂန္ဓ